အကရေ1385ခုဝါဇိုလာသန်9ရက်နေ့2023ခုနှစ်9လပိုင်း16ရက်နေ့တွင်အနန္တကျေးဇူးတော်ရှင်မဟာဝေါရိမြန်ဆရာတော်ဘုရားကြီးနေရန်တော်ရဆုလက်ပြီးမြတ်စွာဘုရားဆုံးတော်ကပွဲတွင်ဟောကြားချီးမြှင့်တော်မူသောတရားတော်ကာမပြုရင်သီလပါအနတ္တယသီလဆောက်တည်တယ်ဒါနပါမအနတ္တယ ပုဂ္ဂိုလ်ဒါနောတော်ပြုလေတိလမပါရင်တထေးတပီတော်ဖြစ်နေတယ်အခက်လုံးကြီးရပြီးခြင်းဟုတ်ကဲ့ဒီတိလာတော်ရှိကြဒါနောမပါရင်တော့ဘူးသိရှိဘာသိရှိဖြစ်မှာကြစားစရာကောင်းရှိဘူးဖြစ်ချင်တော့ဆက်စားပါဟုတ်ကဲ့အတို့ဟာဒီကိုတော့ကလို့ဘုံမမေရပါဘုံတိကျပါ ဖြစ်မှာ။ဝဲဟောလုကလာကြုံပြောတဲ့အတိုင်းကြုံတာဟုတ်ဟင်ဟုတ်ပါအခုမှကြိုးစားအားထုတ်မှာလေမထာတော့ပြီလို့ဖြစ်ပြီအင်းငါဆုံးတော့ကံကံဒါမှမဟုတ်လို့ဘုံကြီးဆုံးလုံးမယ်ပဲဖြစ်ပြီးဒီတက်တော့ဘုရားရှိခိုးဒီဟာသွားကြည့်တယ်အဲ့တော့ဟန်ပေါင်းဒီနဲ့လုံနေလို့ရပါမလား ဘုရားသမီးတို့တရဏဂုံသုံးပါးနဲ့တော့ငါးပါးခံယူပါခရပြီးတယ်ဟုတ်နော်ဟုတ်ခြေပါလေးရပါဗျာတထိုင်ဘုရားဒီလာမပါပဲပဲတော့မှမဖြစ်နဲ့ဟုတ်နော်အထီးရောဖြစ်မှာပေါ့ပဲအမရှိဘူးပေါ့ဟင်ဟင်အဲဒီလာဆောင်တည်တာတော့လည်းနားပါမှာပေါ့မပါရင်မရလာဘူး သူတို့နှစ်ခုမှတွဲဟုတ်နော်အခုတည်းဒါနာပြုမှုမို့လူပါကိစ္စကရင်းခံပေးရတာဟုတ်နော်ပြီးတော့ဒုပြီးမဲ့သီလကခေဘာပြီးမှလားနိုင်မမလားဦးရှင်နိုင်ပါပါဘုပ္ပမလားဒီခေဘာဘုနိုင်မမလားနိုင်ပါဟင် ပြီးတော့တို့မေးနေကြရှိတယ်တိဆတယ်မလားဥပုပ်ယူမှာလားမေးမှာဟုတ်ကလားပူရွှေဘုံပါဘုံပါမလားဟုတ်ပါတိလာကတော့ရတာများတယ်ဥပုပ်ရတာနည်းတယ်တိလာကကိုယ်နဲ့နှုတ်နဲ့တောင်းဝင်ယူတာကိုယ်နဲ့နှုတ်နဲ့မကျူးလွန်ရင်ရှာတာကိုဒါတော့ကတော့ဒီအိမ်ကြီးရပါ အိတ်နေကိုနဲ့နှုတ်ပါလို့ပြီးလို့အဲရတာပြီဥပုပ်ကြတော့စိတ်နဲ့ဆိုင်တာစိတ်ကမှတရဏဂုံတစ်ခုတို့ဝိပဿနာနဲ့ပြောရင်တော့တရားရှုမှတ်မှုမရှိခဲ့ရင်ဥပုပ်ရရကြရတာဘူးဥပုပ်ဖုံးမဥပုပ်ရဘူးလားရဘူးပဲဘယ်တော့မှရဘူးလား ခုပေးတော့ပါဘူးဥပုပ်ကိုငဲပြီးထားသူကစိတ်နဲ့ဆိုင်အာယုငါးပါးလို့မှအာယုငါးပါးတော့စိတ်လိုက်မသွားမှဟုတ်နော်ဥမာမဲ့ထမင်းစားတယ်ဟင်းစားတယ်ဒါပါဟင်းလေးလို့ဟင်းပဲကိုစိတ်ရောက်သွားရင်အဲ့ဒါဥပုပ်ထွက်နောက်ရမှထွက်တယ်နဲ့ထိမနေဘူး အာယုံတော့စိတ်တစ်ခါပါသွားရင်သူ့တစ်ခါထွက်ပါမယ်ကိုရွှင်ဒီမှာဟင်ထွက်ထားနေမထွက်ထားပဲကများလို့တော်တော်များတလားရဖို့ပေါ်ပါမှာကြားတဲ့ခါရပါတယ်ရရတဲ့ခါနဲ့မရတဲ့ခါတကောင်စိတ်ကောင်းအောင်လုပ်ကြဟင်ရဖို့နေတယ်နော်စိတ်ညံမှာတခုဝါပင်နေတော့ခုဘုရားဘူးရှိဘူး ကရဏအိုတို့ဒီလာကလို့လေလေဥပုပ်ရအောင်လို့လေပဲတို့ဒီလာပေးကနေကြကရဏအိုမှာပေးလာမို့လားဟုတ်နော်ကရဏအိုမှာပါရင်တို့ဥပုပ်ရတယ်အဲ့ဒီဥပုပ်တို့ပြရဥပုပ်ကရလို့ရှိရင်ဟိုဒီလာကလို့လို့ဆင်ချင်တယ်ဥပုပ်မရဘဲနဲ့ဟိုမလွန်ကျူးတဲ့ဒီလာလေဒီလာတော့ဖြစ်နိုင်တယ်မသိကျင်နိုင်ဘူးဟုတ်နော် ဒါတို့အရေးကြီးတဲ့စကားကိုပြောတာတော့နားထောင်ကောင်းအောင်မဟုတ်ဘူး။ဟင်အခုဒီထိုင်လေးနဲ့ပြီးရောလား။ဒီတော့တဲ့လုံးဒီလိုနဲ့ကျင်းလို့လား။ဟင်တို့တော့ဥပုပ်ရအောင်မယူတတ်ဘူးနော်။ဟင်ဒီလာလဲဥပုပ်မမရရင်စင်ကြယ်နိုင်ဘူး။ဟုတ်ရ။စိတ်ကတော့ကစားမှာလို့ပြ။အဲစိတ်ကကစားရဲဆိုရင်တော့ညိုးမှာပေါ့နော်။ မကြိုးတော့ညှိုးမှာပေါ့သိအဲ့တော့ကစားမှာလေဗျာသိဘူးတခုမှတော့ပြီးမထားရင်လေအဲ့တော့တို့ဥပုပ်ရဖို့ခဲရင်းဒါမှမဟုတ်တို့ဒီကလူမာလာအဲဥပုပ်လို့လားဆိုတော့ဒါမင်းနေကြဗျာမာတာတော့အင်းအဲ့တော့တို့ဒီလေးပြီးမှကြတော့ဆေပါပြီးမှဟိုရှင်ဗျာမှဆေပါဆေပါဟင်းနိုင်ပါမလားတရားတရား တို့ငါးပါးကအာယုံငါးပါးကိုမလိုက်စားဖို့မကျိုးလွန်ဖို့လေသူကလူဘဝနဲ့နတ်ဘဝကိုအနောက်တာကင်းမြင်တယ်အကျိုးပေးခံကျိုးပေးအာယုံခံစားဖို့ရပဲထောက်တည်တယ်လားကာမတိလာကိုတုံညာဆိုဟုတ်နော်ဟင်သူကသူ့တက်မှာကိုမတိုင်းကိုဘယ်သူမှတောင်းတယ်ဟုတ်လား တို့ဥစားမတို့ဝင်ရင်ကိုဘသူကိုဥစားဘသူဖြည့်စီမလို့ဖြည့်စီကိုကလုံဘူးမှလားသူကပြန်လို့မှာဘူးဟုတ်နော်ဟုတ်နော်အဲ့တော့ကိုကဒီကနေမကျူးလို့ရှိရင်ကိုဘသူကမှမလို့အဲ့တော့ချမ်းသာပါပါနဲ့ကိုရထားတဲ့ခံကျိုးပြီးခံစားလို့မရှိဘူးဖြစ်ပါတယ်ဒီအဲ့ဒီအတွက်၅ပါးယူရတာ၅ပါးကလူမှန်တိတတ်တဲ့ချိန်ကစပြီးမသေးမချင်းအမြဲရှိရမှာ ဒါမဟုတ်ဘူးဘုဖြစ်ခြင်းရင်ပေါ့မှန်ပါနာဖြစ်ခြင်းရင်ပေါ့ဟုတ်နော်အဲတို့အဲလူချင်းစိတ်တစ်ခုနဲ့ကံချိုးဖြစ်ရင်တို့ကပြေကံတော့မခံချင်းစိတ်တစ်ခုနဲ့ကံချိုးဖြစ်ရင်တော့ငရဲတော့မှာဟုတ်နော်လူရုံးလုံးစင်နဲ့ကံချိုးဖြစ်ရင်တို့ကဒိဋ္ဌိစာဖြစ်မှာကျေဆွဲကျေစိတ်နဲ့ဝဲဆွဲဝဲစိတ်နဲ့ဖြစ်မှာပေါ့ဟုတ်ကလားဟင် အဲ့ဒီကအဲ့ဒါကလူရင်စားရဖို့သာမတိလာယူပါသည်ဟုတ်ရပြီးတော့တို့အမြဲယူနေကြကြတော့စစ်ပါဥပုံနေကြတော့လေအဲ့ဒါကြတော့တို့ကဥပုံတော်တိလာတော့စစ်ပါတို့ကိုပါတို့ဆေပါတို့ကြတော့လေဥပုံတော်တိလာကိုပါကြတော့၅ပါးတိလာဥပုံမှာစိတ်ထိမှုမလို့ဥပုံ၅ပါးတိလာ အမှုဥပုဒ်တော်သီလလို့အထူးမှထားတာမရှိဘူးဟုတ်နော်ငါးပါးသီလပြီးလူဟောဥပုဒ်နေအဲစောက်ပြီးများကြတော့ဥပုဒ်တော်သီလသီလရှင်မှာဥပုဒ်တော်ပါတယ်ခင်ဗျဟုတ်နော်အဲ့တော့အဲ့ဒီငါးပါးရှင်းပါကြတော့တို့ပါဟောလို့ငါးပါးသီလတွေကအလေပုဂ္ဂိုလ်လာကာမေတုမိစ္ဆာသာ လေဖို့မဟုတ်ဘူးလားအဲ့ဒီနေရာကာမိတုမိစ္ဆာစာရဆိုတာကာမပိုင်ရင်ကာမပိုင်မရခံလွယ်လို့တခြားတပါးသောအဲတာသမီးများနဲ့မကျူးလွန်တာခုနောက်နှစ်ဖက်ကသဘောတူထားပေးစားထားတာကျူးလွန်အောင်တာဟုတ်ဟုတ်နော်ဟိုဒိဋ္ဌိစာနဲ့လူခွဲတာတင်တယ်ဒိဋ္ဌိစာကတော့တို့ရဘူးရှောက်ကျူးလွန်တာမဟုတ်ဘူးလားလူကမဟုတ်ဘူး ဒိဋ္ဌံချင်းနဲ့လူချင်းအဲ့ဒါကွဲတာဗျာ။ဒါပေတော့ဝိသံသာရလေ။ဟုတ်နော်။ခွေးတွေကြည့်ကြတော့တို့လူရှိလို့လားဗျာ။ရှိပါဘူး။ဟင်အဲ့မရှိဘူးဗျာတို့မှရှိကြတယ်။အဲ့တော့ဒီကလေးတွေ့ကြတော့အာပြမစရိ။အာပြမဆိုမှပြန်တော့မီတော့တို့ဒီခုအဲစီဝါရှာနေရတာဒီလင်ဟင်မရရပြီးခဲလို့ရှာရတာမဟုတ်ဘူးလား။ဟုတ်ပါဗျာ။ဟင် လင်မယားရဲ့ဖြစ်လို့ဒီစီပါလေးစားနေရတာအဲဒီလင်မယားလင်ကမယားကကြောင့်ဒုဒုက္ခရောက်တာနိအဲစီရမရွာတဲ့မှာဝတရားတွေပေါ့ဘုတုံဒီဘလောက်ပြီလို့ရွာကိစ္စရာကိစ္စမော်နေဆိုရာကိစ္စမင်းကိစ္စနဲ့သုံးလို့ရဘုတုံဒီပြီနေတာဟင်တို့ပါတော့ဘုပြောဒီပြောပြောပဲစုံလုံးဥပဝီတင်နာတော့အော်လို့ပေါ့တကြီးအင်္ဂါမောင်းကြီးခေါက်တိုင်းသူကတော့အားလာဘူးဟင် အဲတော့သူတင်ငါဝတ်တဲ့နေရာတကြီးငါမောခေါက်ခေါက်ပါမထိုက်တော့ဟင်ကြိုက်တော့ခေါက်ပေါ်ဟင်ဟင်ဘောဒါနာကြတော့အဲ့ဒါလေးနဲ့กินပြီလူမှမกินဘူးဟုတ်နော်အဲ့တော့ဒီဟာတွေကိုပစိုးတန်းဒီလင်ဟင်မလာရဲ့နေတိုင်းကြီးကျူးလွန်နေနေတိုင်းကြီးဒီဆွဲတာပါနေမှာပေါ့တောင်းတို့ဘုရားဘာသာထုံးဆောင်ဆိုရင်တော့ ကိုနှစ်ရက်လေးတစ်ချိန်ဖြတ်တော့ရပြီအချိန်ကြီးသွားမှာဆိုအစွဲနာသွားမှာဆိုကိုပဲဘဝအထိပါသွားမှာဆိုလို့တပတ်တစ်ချိန်နော်ဒါဝဘုံဘုံနေလို့သုံးတာမဟုတ်ဘူးလားဟင်ဟုတ်တယ်နော်တပတ်တစ်ချိန်အဲ့ဒါဘာဖြစ်လို့တော့အစွဲနာသွားမှာဆိုအစွဲပါသွားမှာဆိုလို့တေတောင်ဒုစင်းတဲ့ကိုယ် မတရားပဲဖြစ်ပေါ်မှာသူတို့ဟင်သေးနိုင်ပါမလားဦးလာမျိုးကြီးရသူစိတ်နဲ့ကိုသေးနိုင်ပါမလားသေးနိုင်ပါမလားဆိုတမဘုရားမေးလို့မရဘူးဟင်ဟင်ဟင်ဘယ်နေမှာမနေတော့ငါမရှိနေလို့ခွေးဖြစ်နေမယ် ကိုခွေးဖြစ်မှာတော့မသိဘူးဟုတ်လားအင်းခင်ဗျားမရှိမှဟိုကသူ့ဘုံသူ့ခံနဲ့မိုးတောင်တက်နေဦးဟုတ်လားဟိုဟိုထင်ကြီးတာထင်တယ်ဟုတ်ကလားဗျဟင်အဲ့တော့အဲ့လောက်ကြီးအစွဲနာမှာဆိုလို့ဒီဦးဘုံတို့ဒီလာမယူပါလားအဲ့တော့အာဓမ္မဆိုအများတော်ပြီလို့ဟုတ်ဟုတ်လားမေထုံးပါဠိလိုမိထုနာအချင်းချင်းနှစ်ဦးသဘောတူမှကျိုးလုံးလို့ရလို့ တူသဘောလေးနဲ့ကျူးလွန်လို့မရဘူး။တော့ပါဠိလိုမိထုနာအဲ့ဒါတို့ကဖြစ်ဆိုတော့မေထုံးဟုတ်နော်။အဲ့ဒီမေထုံးကမမြတ်တဲ့အကျင့်ဟောရှုံးတဲ့အကျင့်ပေါ့။ဟင်ဟင်ကုလားမျိုးကြီးမှာဒီလိုမောင်မားတွေရှိတယ်။ရှိပါဘူး။အဲ့ဒါတွေဖွင့်ပြထားခဲ့ပြီးဒီခဏဒီလာပြီးဂျုံခန်းနေရတာရှုံးမလားမြတ်တလားရှုံးမလားမြတ်တလား ဟင်ဒေါ်စင်မော်ကြီးလာပြီးတော့ခင်ဗျားနဲ့ဘာတုံထုံတော်စင်ကိုကညီကောင်မောင်နှမတွေတော့ပြစ်ထားခဲ့တာတော့ပြစ်ထားခဲ့တာမိမိဖေးကိုရှိတယ်ဆရာအဲ့ဒါတွေကိုအိမ်ပေါ်မှာလာပြစ်ထားခဲ့တာပြစ်ထားခဲ့ရပါဗျာဟုတ်ဗျာအဲ့တော့ဟိုပါတွေတော့ပြစ်ထားခဲ့ပြီတိဒေါ်စင်မော်နဲ့ခင်ဗျားနဲ့ဘာဆိုင်လို့ဘာတော့ဒီမိမိကပြစ်ဟဲ့ချွေးမတဲ့မျိုးမစမ်းတဲ့လာပြင်းချုံခံနေရတယ် ဟုတ်တော့ရှုံးသလားမြတ်သလားရှုံးပါဘူးအတူပြောလို့မဟုတ်တာအိမ်ကလုံးရမဟုတ်တယ်အာဒီမှာစာနဲ့မပြီးဘူးမြင်ထားဓမ္မလည်းဒီဥပုသ်ဆောက်ပြာကျွတ်တတ်ပါဘုံကြီးရှိရဆိုလို့တောက်ကလိုက်ဆိုတာနဲ့မပြီးနဲ့ဟုတ်နော်မင်းအောင်ကြည့်ထားပါဒါအိမ်တော်ရှင်ကြီးရဲ့နေမှာပါနင်နောက်ကတော့အဖိုးပေါ်အိမ်တော်ရှင်ပါ ဒီမှာပဲခါဟုတ်ကလားအဖိုးမတို့ကလူလူကြီးထင်တာဟာလူသေးဘူးလားဟုတ်လူဘူးဟင်းဟင်ဟင်တို့ကဖိုးမော်ရဲ့ဖိုးပေရဲ့အဖိုးရှင်ရဲ့ဘူးဒီမှာကြောင်းနေရယာပြီးပြီဗျအိမ်တော်ထားမှာဒီမှာဘယ်နဲ့ရုံဖိုးရှင်ဖိုးရှင် ဗျာခင်ဗျာလည်းငါခေါ်တာမဟုတ်ဘူးဗျာကြောင်းစီလို့ခေါ်တာဟင်ဘယ်လိုလုပ်လို့မမဟုတ်ဘူးလားဘို့ဘိုးရှင်မေးဖို့မရတော့ဘူးဗျာဟင်အာဗျမဆိုတာအဲ့ဒါပြောတာနော်အဲ့တော့ဒီနေ့ ကာမေသူမိစ္ဆာသာရဆိုတဲ့လူများတာရီသမီးတွေတောင်မဟုတ်တော့ဘူးကိုကာမပိုင်ရင်ကာမပိုင်မရနဲ့တောင်းမမကျိုးလွန်ပါဘူးလို့ကတိပြုတဲ့အတွက်ဟိုမှာသုံးဖို့ထပ်တူပါဝိကာလဆိုညစာစားအဲ့ဒါအပြမအားသိတာဟုတ်နော်အဲမနေ့စားနေသားအောင်တနေ့တာတို့လုပ်ဖို့ရလေလုပ်ဖို့ခိုင်းညစာစားတာကအဲ့ဒါနဲ့ တညာလုံးအိပ်ပြီးအစီအစီညှစ်မှာနော်သူကအစီဒိုလောင်းတာညစာတာအဲ့တော့ဘုန်းကြီးတွေညစာမစားတာအစီစုမိမှာစိုးလို့မစားတာဟုတ်ကလားဗျာဟင်ဘုန်းကြီးတွေကြတော့မလိုင်းလို့နှုတ်ထားတော့လို့ပြီလားဟင်ဟင်တော့ညလာမစားဘူးလေအဲ့တော့အေးအပြမကြာကံတာနော်နေသာဂီတာတို့တဲ့ကာရာဒီရာတွေလည်းတနာအားပေးပဲပုံလား ဟုတ်တယ်နော်ဟုတ်တယ်နော်သူမာလာကန္ဒဝိလိပနာတွေဒါပဲဟုတ်လားဟင်ပု္ပ္ပာတယနာမဟာဒေနာဆိုမြင့်တဲ့နေရာဟုတ်နော်သူသာမန်ပုဂ္ဂိုလ်တယောက်ဥပုပ်တယ်လို့ဘုန်းကြီးတို့ရှင်းလက်မတယ်ဘူးလို့ဒီကတိလို့ပါလို့မမြင်ရဝင်းဒီတော်လေကိုကေလို့တောင်းတောင်းမဟုတ်ဘူးရှင်းလက်မကတော့အောက်က ညီငွေနဲ့တက်တာအောင်လေညီငွေရဲ့ညောင်ဒါပဲဒီလားပြီးတဲ့မြောင်ညင်ရင်ပုံစံသေနာသိခါကိုညှို့မယ်ဟုတ်နော်မဟာသေနာဆိုမြတ်တဲ့နေရာဒီကုလူမောတော်တွေခင်ထားတာတို့ဆိုပါတို့ငွေရာတို့ဤကနေညိတ်နေတယ်ဆိုရင်လေအခုတဏှာတိုးမှာပေါ့ဟုတ်နော်ညင်းတဲ့နေရာနေတော့ဟောကြည်တင်တို့ငါနဲ့တူတူလားဆိုမာနမဝင်နိုင်ဘူးလားဝင်ပါရဲ့ဗျာ ဒီဥစ္စာသေနာကမာနဝမာဖြစ်လို့ဘယ်ရင်ဖြစ်ပေမဲ့ဒီကနေ့အတွက်ကိုပလင်ပေါ်ကိုမတက်တော့ဟုတ်တော့ပြီးတော့မာလာကနာသိခါဘုတ်ကိုငဲ၍သူရိုးရိုးဟိုသုံးနေကြတဲ့လေလေးနဲ့ကြံကင်းပေါ်မှာရေတို့ရေသလုံးလေးခင်းပြောပဲနေတော့ဒါသမချလိုက်ရဥပုံနေဥစ္စာသေနာသိခါဘုတ်ရ ခြားဘူးလားဖူးရွှင်ရခြားပါလေလုံဖူးသလားကြုံရောကြုံကြံလေးပေါ့လုံဖူးပါလေဟုတ်ပါမလားဖူးရခရင်မမနေဘူးပေါ့ဟုတ်ကလားမနေနေရဘူရောမှာဖေဘာတာဟုတ်နော်အဲ့တော့အဲ့ဒီဒိက္ခာဘုံသုံးဘုံကခုနကအပြမစာရီကိုကြားခံတော့နော်ဟင်ဒါပါတဲ့မှာအပြမစာရီဒိက္ခာဘုံကြောင်းယူထားတဲ့အတွက် คุณนารวิกาลากามีตัวงาพุตุมบุกทักตัวเลยเอราเสียป้าเสียทักนี่ဟုတ်နော်ဘူပါကတော့မေတ္တာဘွားတို့မင်းတို့ဒီပြကဆရာတော်ကြီးပိတ်သွားတယ်ကိုပါယူပြီးမေတ္တာမပွားရင်ရှစ်ပါးရှစ်ပါးဥမစိတ်ဥပုပ်မေတ္တာဒါဂိရိနာစိတ္တာဒါလေရှစ်ပါးယူပြီး မေတ္တာပွားနေရင်ကိုပါရတာပဲဟုတ်ကလားရှစ်ပါးယူပြီးမေတ္တာပွားနေရင်မယူမတောင်းမဲနဲ့ကိုပါရပြီအိုးပါယူပြီးဘာမေတ္တာမှမပွားရင်တော့ရှစ်ပါးရှစ်ပါးပဲတင်ရမှားထားကြအောင်ကြားရတာပဲဟေးဟေးတို့ဒီနေ့ကြတော့ဆယ်ပါးထိပြီးဘာပေါ်လာသွားတော့ ကျွေငွေဒီနေ့မကစားရတော့ကျွေနဲ့ငွေနဲ့ပတ်သက်တဲ့ဟိုရောင်းဝယ်တွေဘာတွေပေါ့ဗျာငွေချင်းငွေယူတွေပေါ့ဟုတ်နော်ဟိုလက်ပါဝတ်ထားတဲ့ရွှေချိုးအောင်မယ်လို့ပြောတာမဟုတ်ဘူးဟုတ်ဗျာအိမ်ထဲရှိတဲ့ငွေလွှင့်ပြရမယ်ပြောတာမဟုတ်ဘူးဒီနေ့တို့ငွေကြီးမကစားဖို့ငွေကြီးတို့ကတော့တို့လောဘမကြီးနိုင်ဘူးဟုတ်ပါဘူးခဏကြီးမှာဘူးဟင်ခဏကြီးမှာဘူးလားလောဘကြီးမှာဘူးလား ဟင်ဟင်ငါသားဖို့ငါမိသားစုဖို့ဒီတစ်ခုပဲကြည့်ပါပေါ့တို့ဒုက္ခပေးတာငွေညာတဲ့မဲ့ဖြစ်တဲ့ငွေကတို့လူတွေကိုတော်တော်နိုင်တာဗျ။တောင်ဖရာရှင်ကတချို့နေရာငွေနဲ့ဥပမာပေးတယ်။ဟုတ်လားတို့တော်တွေဘူကုန်းတွေကြတော့ငွေပေါက်လို့ပေးတာများ။ဖီးကုန်းတွေကြတော့ငွေပေါက်လို့ပေးတာများ။ မြို့ဒီကြတော့ငွေပေါက်ထားလားငွေပေါက်ထားလားငွေပေါက်ထားပါဘုရားငွေပေါက်ဘယ်နှခါခါရတော့အေးဟာဒီစိတ်ကဟင်ဒုက္ခမေးဆုံးသူကဘာလို့ဒီစိတ်ခါကိုပြရတယ်ဆိုတော့တို့ကရှင်းပါတော့ယူလို့ရှိရင်ဓမ္မဘုံတော့ရောက်မှာတို့ဘုရားသားတို့ကြီးတွေအရိယာစာတဲ့ဝင်စေခြင်းတော့ဝေဘူးစရာတော့ဘုရားကြီး တခြားဌာနတွေမှာ၅ပါးပြီးတဲ့ခါလည်းရှိပါရှင်းပါပြီးတဲ့ခါလည်းရှိပါလေတဲ့လို့အင်းရင်းပင်ကမထမ်းကြောင်းကြတော့သူ့ရဲ့ခန္ဓာကိုမချမချင်းဆယ်ပါးပဲပြီးတော့သူ့နေကိုအရိယာဖြစ်စေခြင်းလို့အရိယာတိလာနော်ဟင်အရိယာတိလာနော်ဆယ်ပါးကဟင်အဲတို့ဒီအဲ ရွှေမွေးကြောင့်စိတ်တွေမဖြူလာဘူးစိတ်ညစ်တာစိတ်မဲတာမှလည်းရွှေမွေးကစားလို့မဟုတ်ဘူးလားမှန်ပါဗျာဟင်အရိယာစွာစာလို့ပမာလို့ဖြူစင်တာပြောတာစိတ်ဖြူစင်တာလို့အရိယာဟုတ်ကလားဗျာဟင်အဲ့တော့စိတ်ဖြူစင်မှအရိယာဖြစ်မှာလို့ဒါဘုဒ္ဓဒီနေ့အတွက်ဝေတိခါကိုကိုထားမှာနော်ဟုတ်ကလားဒါတော့တို့ ဥပုတ်တိလာကြပါသေးသေးပြောသူပဲဟိုဒီမှာတော့ဟိုပါကြောင့်10ပါးတိလာပေးတယ်ပြီးအောင်နော်ဟင်10ပါးတဲ့သဘောပေါက်ပြီနော်10ပါး10ပါးကနေကဲဒီလိုယူထားတယ်ဒီလိုဟာဒီလေးကိုတော့ကဲကဲဒီအော် တန်ခတာပူဇာမဟာဘောကတန်တော်တန်ခအာပူဇော်ခြင်းသည်ပစ္စည်းဥစ္စာရဏာကိုပူပွားစေနိုင်၏တန်ခတာတိစိနမဟာယာသောတန်ခတော်ဤတပူတည်သောအာနုဘောတော်ကြောင့်ကြီးမြတ်သောအချာဉာဏ်ကျော်သောကိုဖြစ်စေနိုင်၏ဤကဲ့သို့တကူပညာစည်းစိမ်ဥစ္စာရဏာကိုပြီးသွားနိုင်သော ဖရာတိဟုသောမြတ်ဆုံးယရနာတရားတိဟုသောမြတ်ဆုံးယရနာတန်ခါတိဟုသောမြတ်ဆုံးယရနာဤအများဆုံးသောယရနာသုမာတို့ကိုယူတင်ညာတို့လက်ဆုံးမိုး၍စိကိုပူသောကုမြောမန်လျှော့တတော်ကြရာသောဤပတာမကုဒုက္ခစေရနာကြောင့်မိမိတို့ဤကိုယ်တွင်ဥပ္ပဌာနာတွေ၌ ကျေဆဲဖြစ်တဲ့တော့ရောက်ဆဲရောက်တဲ့တောင်တော့ဘေးရာပေါင်းတို့ဒီကောင်းမိမိတို့အိမ်တွင်အိမ်ပနထာနာတို့၌ဖြစ်ဆဲဖြစ်တဲ့တော့ရောက်ဆဲရောက်တဲ့တောင်တော့အာမေယပေါင်းတို့ဒီကောင်းမိမိတို့အိမ်ရာတွင်ရပ်ပိုင်ဝါရီဝါပါတို့၌ဖြစ်ဆဲဖြစ်တဲ့တော့ရောက်ဆဲရောက်တဲ့တောင်တော့အန္တရာယ်ပေါင်းတို့ဒီကောင်း မိမိတို့နေတွင်နေပါမြို့တွင်မြို့ပါတို့၌ဖြစ်စေဖြစ်တဲ့ကြောင့်ဖေရောက်တဲ့တောင်းတော့အန္တရာယ်ပေါင်းတို့ဒီလကောမိမိတို့ပြည်တွင်ပြည်ပဌာနတို့၌ဖြစ်စေဖြစ်တဲ့ကြောင့်ဖေရောက်တဲ့တောင်းတော့အန္တရာယ်ပေါင်းတို့ဒီလကောပင်ကြပဲပြင်ရင်းမတင်လျော့ကဲ့သို့ကင်းစင်ဝေးပြောင်းမရောက်ကြသည်ဟာဖြစ်၍ မိမိတို့လူစီတာတောင်းတအားတော်လောကီစုလောဘဒါစုပြည့်စုံကြစေ။ များပြီးတော့ဒုပင်းနဲ့ဖျားပင်ကညာကြားလေးကြားထားမှရှိရတို့မှာတော့ဖြင့်ကြောင်းသားလေးတွေကအိမ်ဖျားပင်ကကြားခဲ့တာနော်အင်းစကဝါလာနာဘုဒ္ဓကဒီဝါလိပါဠိလိုပြောပမာလိုတော့စက်ကြဝဠာတိုင်းလုံးမှာရှိတဲ့နာအပေါင်းတွေကိုပေါ်တောင်းနေ လာရာဟုဆိုတယ်ကေရာဟုတို့သူတို့စာနဲ့ပြောရင်တော့တို့ဒီကျုံလေးကျုံရှိတဲ့ဟာကိုတကဘာလို့ခေါ်တာကိုဒါမျိုးတပေါင်းခုလိုကဘာမျိုးတပေါင်းတောင်ပဲလဲနာကြီးနာကြီးမြောက်ပဲလဲနာကြီးနာကြီးခြေနောက်လဲနာကြီးနာကြီးတို့ဥပမာပေးရရင်တန်ထဲမှာကြာပဲတင်နေသလိုကဘာကဆက်နေတာ တို့ကြည့်တယ်မဟုတ်ဘူးယဟန်ရဲ့တပါးကဒီဘုံ20လား40လားမသိပါဘူးဇာမပင်ကြီးနဲ့တကဘာကိုချိနှမ်းတလှမ်းနဲ့တွားတာသူကပရိနိဗ္ဗာန်ဆံခံပြီးတယ်မဆုံးတယ်ဟေးဟေးဘာအဲ့လိုရှိတာအဲ့ဒီတည်းမှာတတောင်းလာတော့ဖြစ်အဖြစ်လည်းသူချုပ်လည်းသူကံသူယူပေး အဲဖျားတဆူပွင့်ရင်အဲ့ဒီတပေါင်းကိုထားပြီးပါတယ်တို့ကဘာတွေမှာတော့ဖျားရှင်ကဒီတိုင်းကြွရတယ်လို့ဆိုပါတယ်တခြားကဘာတွေကြတော့ဖျားမှမသိတဲ့သူတို့တိုင်းကြီးကဘယင်းလိုဖန်ဆင်းပြီးတော့ကြွပြီးတော့ဟောရတယ်လို့ဆိုပါတယ်အဲ့ဒါတပေါင်းတပေါင်းအဲ့ဒီတပေါင်းကနတ်ဒီဂျမာရီဟာတို့ဘာလို့ပန်းတော်ကြီးလာပြီးတော့ဘူးရီစုပ်တယ် သူတို့မှာအမြဲလာပြီးတော့ဘုရားကျင့်ခတ်အဲ့ဒါကိုတို့ကတို့ဆိုနေတဲ့ဘုရားပင်ကဒါနဲ့ဆိုတာဟုတ်မဟုတ်ဟင်စေတဝလာတိုက်တော်မှာနတ်ဒီမြမာဒီပြီးတော့တို့ဒီမှာရှိတဲ့လူတွေယဟန်တွေမနေ့ငါးနိုင်ထူတာနဲ့အာယုံကအဲ့ဒီကတည်းကအနုမောရဏတရားဟောရတော့မနာရှာပါဘူး နေ့တနေ့တော့လူတွေကြီးတယ်အဲ့တော့နတ်တွေကနောက်ကိုကြောက်နေရဟုတ်ကြည9နာရီဒါလည်းလူတွေပဲအဲ့ဒီ9နာရီပြီးတော့လူတွေပြန်သွားပြီဆိုတော့မအောင်နတ်တွေကဝင်ဝင်ရချောင်းရလူလေးကိုဟုတ်လားတကအထက်နတ်တွေကအောင်နတ်တွေချောင်းရတယ်7နာရီထိုးမှခြေနာကဆင်းပြီးတော့အောင်နတ်တွေပြန်မှ သူတို့ကလာရမှာပေါ့ဟုတ်နော်နှစ်နိုင်နဲ့၄နိုင်ကြာကြာတော့တခါဂျမားတွေကနတ်ဒီအဲမပြီးသေးတာကိုချောင်းဟင်ဟင်အဲနတ်ဒီအဲပြန်နှစ်ချက်တော့ဆိုတော့ပြန်သွားရောပေါ့ထနတ်ဒီကြားတွေပါပြီအဲ့ဒီတော့မှဂျမားတွေကဝင်ရတာသူဘုရားနာခြင်းရှိဖို့လားရှိပါဘူးဟင်ဦးလာမျိုးအဲ့တော့လုံလုံတလားမလုံပါဘူးအလုပ်သေးဘူးလား ဟင်ကဘာပေါ်မှာအလုံးလုံးဆုံးဘသူတို့ဘုရားဘုရားမိနစ်24နာရီမိနစ်ပိုင်းလေးစတုထဆောင်ဝင်စားရခေါ်တော့ခိတာလေးစိတ်နာပြီးတာလေးနိုင်မထိုးရင်လေဒါပဲရှိပါလေအိတ်ထားဖို့ပေါ့တို့လိုအိတ်တို့လိုမှပဲမမယ်တို့လိုမှကိုစိတ်ညစ်စရာမရှိဘူးဟင်ဟင်အဲ့တော့ကြီးလိုက်လို့ရှိရင်ခုနကဟိုပန်တော်ကြီးကိုပြားဒီပဒုံးကြီး တခါတည်းဟိုလောသူကသွားတန်သူကပြန်လဲစုပ်ပြီးတော့ယူတယ်လို့ဒုက္ခနဲ့ဖျားဘူးအဲ့လိုစုပ်ယူတယ်လို့အဲ့ဒါကိုလူကဖျားပဲမှာနော်ဟုတ်ပါဘူးဟင်ဟုတ်ပါဒီဝါဒီခန္ဓာဆုံးပြီးတော့ခန္ဓာဆုံးပြီးတော့ခန္ဓာတို့ပြောတဲ့ပါဏာနာလေးဘုရားရှင်ရဲ့ဘုရားတော်တွေပါပြီးတော့ပေါ့အဲ့ဒီရဲ့ဘုရားရှင်ရဲ့ဆက်လက္ခဏာ တရားရှိပွဲရှိတဲ့ခြေတော်ဆုံးပြီးဘုရားတပည့်တော်ရဲ့ကိုခေါင်းတက်မှာကြွားပါလို့တို့အပိတ်ပါနော်တမန်ပါတို့တရားအားထုတ်ကြတဲ့ကဖြစ်နေကြပတိသမားရုံနာတွေကဖြစ်နေဘုရားရှင်ခေါင်းပေါ်ပြင့်လိုက်ရင်တို့ခေါင်းကြီးကိုတို့ကကြောက်ဖြာခြင်းနဲ့တို့အောင်စိတ်ထဲကြည့်တာကြောက်ဖြာရောဝေဝေးကြီးမဟုတ်ဘူးလားဟင်အဖိုးရှင်ကြောက်ဖြာကြမဲဘူးလား ဘိုးကြီးကြောက်ချာဟင်မင်းလည်းမဟုတ်ဘူးလားအမေကိုမရဘူးလေတို့ခေါင်းကမဲမဲဆိုတော့ကြောက်ချာလို့ကိုယ်စိတ်ကိုထားအဲ့ဒီဘော်လေးကိုနေရထိုင်လေးတင်လိုက်သေးတယ်စိတ်နဲ့အဲ့ဒီမှာသူကဘုရားကိုပြင်နေဟုတ်ကလားအခုလည်းတို့ဘုရားစာပြင်မှာနော်ဟင်ဘုရားပြင်ပြီးမှကပွဲဝင်မှာနော်အေးကဲ

Hallelujah. Yeah. lain macam Naima kabel berubah kalau tu di nai kue pasu suro di nai kue di nai kue tu wasura ne ၄နိုင်ခွဲကြီးပြုတ်ဝင်နေမကြတာဘူးပါလို့တနေ့ကိုစက္ကန့်20လုံးနဲ့စိုးရဟုတ်တော့ဒါတော့တို့ကအဲနေုံက၄နိုင်40ပေါ့ဗျာ၄နိုင်40ကဝါဆိုလာတန်တည်းရဲ့နေ့ဆို၄နိုင်40နဲ့စက္ကန့်20အဲ့လိုတနေ့ကိုစက္ကန့်20 20နဲ့ဝါဆိုလာကုန်းမှ၄နိုင်ကိုဖြစ်ပါ ဟင်ကြာဘူးသလားအဲ့လိုအာယုဆရာဆရာဟင်ဆရာဒီဝင်ဒီအတွက်ကဆောက်ရင်လေချက်ချင်းကြီးဆောက်တာမဟုတ်ဘူးစက်က20လုံးတဲ့ရင်လေချက်ချင်းကြီးတက်တာမဟုတ်စက်က20လုံးနဲ့ပါလာတရက်ကိုတလားတလားကို10မိနစ်စီအစင်းတက်ပွာလာမဟုတ်လား10မိနစ်ကိုခုနကဝါနဲ့ ထွက်လိုက်ပြီးရပေါင်း30ဟင်ဒီနေ့မှာစက္ကန့်20ရှိတာလားအဲ့တော့၄နိုင်ခွဲသလိုဒီဟုတ်ကနေကြီးများမခွဲလိုက်နဲ့အုံပြဟင်ဒီနာကြီးစေတာသာမနော်ဟုတ်ကလားအခုဘလောက်ဒီ ဟောရသူတို့နိုင်လေးရှိဘူးဒီမှာနေနိုင်နိုင်အားလည်းရှိမိနစ်အားလည်းရှိနေနိုင်အားလည်းခံနိုင်ဒီနိုင်လေးဖေးဆိုတော့အားလည်းရှိဒီတော့အားလည်းရှိတယ်ကံချင်းကုန်လာပြောနေတာတို့ကလည်းမပေါ်ပါဘူး။တို့အားရင်းကြောင့်တော့မဟုတ်ဘူး။ဒီမှာ mungkin kalau mau hmm. ulang yang hmm? hmm Oh, God. Oh, oh, oh. တော်ကြီးနဲ့ပေါင်းတဲ့ဥလာမျိုးကြီးကတို့နဲ့တရားနဲ့တက်ထိုင်ရဲလို့ဘလောက်ပါတော့နေနေတယ်ဟုတ်တယ်စားတော့တို့ရင်စားပါလားဘယ်တော့မှစားဟုတ်ကြတော့ကြပြီးတော့ 싸로멋이불라병보조이보조오자나오자지네셰프라셰프라조가야라조합을놓으랴조례로와라အပေါင်းမှာတော့အောက်ကြနောက်ကြဖြစ်ခဲ့ပါလားအခုဖျားနဲ့ပေါင်းမှာတော့ 诶，哎，太假，虚假宣传。